ကြောင့်ကိစ္စလေးတွေပေါ်လာတာနဲ့တရားဟော၃ရက်ဖြစ်ခွက်တာပါဒီဆောင်လုံးနေတဲ့ကိစ္စလေးဒီနေ့တော့အရင်လက်စဖြတ်သွားတဲ့တရားအစစ်လေးပြန်ပြီးတော့ပြောရပါမယ်အရင်ဘက်ကကမ္မစရတသမာဓိကြီး ကောင်းရင်ဆန်ဆိုရင်ခါရမှာပဲဆိုတဲ့ကောင်းမှုမကောင်းမှုရဲ့ကောင်းမှုဆိုးမှုပေါ့ရှိတယ်ဆိုတာပေါ့သိရှိနားလည်တာခမစရသမာဓိရှိဒီလမ်းကြောင်းကမူလလမ်းကြောင်းပါဒီမူလလမ်းကြောင်းရှိတဲ့ထားပြီးတော့တခြားလမ်းကွဲလမ်းပေါ်တွေလည်းပဲရှိပါတယ် လမ်းဆိုလို့ရှိရင်တော့ဖောက်ထားရင်တော့သွားရမှာပဲဘာလို့ဖောက်တဲ့လမ်းကိုဖောက်တာမဟုတ်လမ်းသွားမှာဖောက်ထားတဲ့လမ်းကကောင်းတယ်လေသွားရလာတာလည်းအရှင်ကြီးတွေတော့ဟုတ်ကောသောတသမာဓိကိမူလလမ်းကြောင်းကြီးဖွင့်ထွက်လာတော့အဲ့ဒီလမ်းကြောင်းကြီးပေါ်မှာ ဒီရဲနဲ့သွားရတာပါရိုးရိုးလမ်းဆိုလို့ရှိရင်တော့မဝေးတဲ့ခရီးတော့ကိုကျောက်အားကိုနဲ့သလုံးသားအားကိုနဲ့သွားလို့ရောက်ပြီမယ်လို့ဝေးလံခုံရတဲ့ခရီးများဆိုလို့ရှိရင်တော့ရဲနဲ့သွားရတာဆံရလည်းကောင်းရည်လည်းကောင်းပြီဆိုလို့ရှိရင်တော့တိုက်ဆရာခိုက်ဆရာလည်းမရှိဘူးဆိုရင်တော့ တခဏလေးနဲ့ကိုလိုတဲ့နေရာဌာနပေါ့သက်တော်သက်တော်လေးရောက်သွားလိမ့်မယ်အဲလိုပါပဲသူတွေတတ္တဝါတွေဟာကောင်းရတဲ့ခြုံကိုကောင်းရသူတွေရောက်တကယ်ရင်းကြတဲ့ဌာနအာမဂရရှိတဲ့ဌာနရောက်ဖို့ဆိုတာလမ်းကြောင်းကြီးကမပွင့်ဘူးဆိုလို့ရှိရင်အဲဒီလမ်းကြောင်းပေါ်မှာ ကယ်လိုအပ်တဲ့ရင်ကမရှိလို့ရှိရင်တော့လမ်းကြောင်းကပွင့်နေတာလည်းရှိတာချက်သွားရမှာပဲအဲဒီလိုသွားတဲ့အခါမှာဒါနရင်နဲ့သွားတာလည်းရှိတယ်သူစိရိတခေါ်တဲ့ဒီလိုက်ရင်နဲ့သွားတာလည်းရှိတယ်သမထရင်နဲ့သွားတာလည်းရှိတယ်ဥပဒနာရင်နဲ့သွားတာလည်းရှိတယ်ဥပဒနာရဲ့ရှေ့ပိုင်း သဘာဝရင်သွားတာလည်းရှိတယ်အရိယာမကရင်လည်းသွားတာရှိပါတယ်တကယ်တကူအပင်ရည်တွေရဖို့ဆိုလို့ရှိရင်ရတဲ့ပုဂ္ဂိုလ်ဟာအပင်ရည်တွေရရရောက်လောက်လမ်းကြီးဖောက်တာလည်းဖြစ်တော့အဲဒီသမဘ၈ပါးရည်ကြီးရည်ကြီးရှိရတာပါပဲ အရေးကြီးဆုံးကတော့ဘုရားဘကမဲ့ရင်လည်းအရိယာမဲ့ရင်ဒါအရေးကြီးဆုံးပါပဲခုယောဂီဟာကမ္မတက္ကသမာဓိကြီးအခြေတည်ပြီးတော့ဘုရားဘကမဲ့ကလမ်းကြောင်းကြီးပေါ်မှာပေါ့လေဒီလိုက်ရင်ရမတဆင်းဆိုင်တဲ့သမာဓိရင်ဥပဒနာပညာရင်ပေါ့ ဒါတော့ဘုရားဘကမဲ့ရင်လို့ဟမ်အဲ့ရမယ်ရှေ့ကြီးရေနေပေါ့အဲ့ရမယ်ဖြစ်သွားပြီဆိုလို့ရှိရင်အဲ့ရမယ်လည်းအလိုရှိရတဲ့တကယ်ငြိမ်းချမ်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားမှာနိဗ္ဗာန်မျက်မှောက်ပြုနိုင်တော့တဲ့အချိန်ရင်ကတော့အကောင်းဆုံးရင်ကတော့အရိယာမဂ်ကြီးပဲ အဲဒါလေးအရေးတစ်ခုရင်းပါလေလုပ်ငန်းစဉ်နဲ့ဆက်ဆက်ပြီးတော့ဒီနေ့တန်တယ်လေးအရှင်းရမှာပေါ့အဲဒီရင်တွေထဲမှာဒါနရင်ကိုတော့ထိုက်တယ်ကအရှင်းနေခဲ့ပါပြီဒါနရင်ကောင်းဖို့ရအတက်ပါလေ အလူဒါလာပြုလုပ်တဲ့အခါမှာနည်းနည်းများပြမလောက်ပဲကြည့်ကြည့်ကိုရိုးမကတရားချမ်းသာဖို့ပဲကိုရိုးကတော့တကယ်ချမ်းသာဖြစ်အမကရဲ့ကြီးချမ်းသာကြီးမျောရမယ်ဆိုတော့အဲ့ဒီလိုဆိုလို့ရှိရင်တကူတော်ကောင်းစားရေးနဲ့တစုကောင်းစားရေးဆွန့်လွတ်တဲ့လောဘဖြစ်သွားတယ်ဒီလောဘဖြစ်သွားတဲ့အတွက် လူတွေအကြည့်ရကြတယ်မှားကြတယ်ဆိုတာအဲလိုအဆုံးရောက်တဲ့လောဘအလိုလိုက်ကြလို့ရှင်းနေရောက်ကြတာဒါနနဲ့အလျှော့ပေးထားတော့သူ့လိုလည်းကိုမလိုတော့သူစရိကလမ်းကြောင်းပါသူစရိကရှင်ဖြစ်ဖို့ရတယ်အစဉ်နဲ့ဖြစ်သွားတယ်ဒီကကောင်းတဲ့အလေးအစားတွေဖြစ်ဖို့ရတယ်အစဉ်နဲ့ဖြစ်သွားတယ် မေတ္တာထည့်ပြီးတော့ထူတာရှင်းနာမှုထည့်ပြီးတော့ထူတာတော့မုန်းတဲ့ဒေါသနဲ့ရဲစက်တဲ့ဒေါသနဲ့ကျင်းသွားတာလူဒါနမှာအဲ့ဒီလိုအဆင်းတဲ့လောဘဒေါသတွေကျင်းတော့ဒေါသလိုလိုက်ပြီးတော့ညှိတဲ့ပတ်သက်တဲ့အလို့စားရမယ်ဆဲနေပတ်တဲ့အလို့သူရနေလာကိုလိမ့်လာရတာပြည့်တယ်လို့စသည်ပါလေ။ဒါမျိုးတွေကိုကျွနေဖို့အခွင့်မရှိတော့လမ်းပိတ်သွားတယ် အဲ့ဒါလေးကိုရှောင်ကျဉ်တဲ့သစ္စိကရည်ကြီးဖြစ်လာတယ်။ဒီလမ်းကြောင်းလမ်းကြောင်းကြီးနဲ့ဖွင့်ပြီးတော့သစ္စိကရည်သွားဖို့ရတဲ့လမ်းကြောင်းကြီးဖွင့်လာတာ။ခုနကိုယ်စားကောင်းစားရေးကိုယ်လူစုစားကောင်းစားရေးနဲ့မေတ္တာကိဏမထားနိုင်တဲ့ပုဂ္ဂိုလ်ရတော့အဲ့ဒီလိုတကူတော့ကောင်းစားရေးအခြေအနေနဲ့မုန်းကြီးတဲ့ဒေါသရစ်စက်တဲ့ဒေါသ အပေါ်မှာပေါ့လေအပြစ်မမြင်တာအပြစ်မမြင်လို့အကောင်းထင်တာပေါ့ဒါကသူ့ဘုံကမပြတ်သားတဲ့သဘောမတိမှုစီမံမှုဖြစ်နေတဲ့သဘောပေါ့မိုက်မဲတယ်ခေါ်ပါတယ်အဲဒီလိုမိုက်မဲတဲ့မောဟရှိတာလည်းပဲဒီစေတရားကြီးချွတ်လို့ဘာမှမခဲရတော့ဘူး ဒီလိုလူသားနာပြုလုပ်တဲ့အခါမှာအခြေခံကောင်းတာကြီးကောင်းကျိုးရတဲ့ဆိုးတာကြီးဆိုးရတဲ့သမတကိသမတိရှိတက်တဲ့ညီမြတ်တဲ့စိတ်ဓာတ်တကယ်အမကရရှိတဲ့ချမ်းသာကိုလည်းကြော်မနိုင်ဘူးဆိုလို့ရှိရင်အတိညာကရှိရတော့မတည့်တဲ့စာမတည့်မှပြီးတော့ရှောင်းတော့တည့်တဲ့စာကိုတည့်မှပြီးတော့သူ့အချိန်ခါလိုက်တိုက်တော့တိုက်တယ်လည်းစားတော့ မတက်တာ6လုံးဒီအန္တရာယ်ကိုဖြစ်ဘူးပေါ့တက်တာကြီး6လောက်ခုမှအကျိုးကျေးဇူးရှိတာပေါ့စိတ်ကောင်းလာတယ်ပေါ့ဒါလူတန်းတော့ပြည့်လို့ရှိရင်ကာလတဲ့ကောကအဆုံးရောက်တဲ့မမောတဲ့သူတဲ့ဒီကိုဒီကိုကောင်းစားဒီကောင်းစားလောဘမုန်းတီးတဲ့ဒေါသရက်စက်တဲ့ဒေါသနဲ့မိုက်မဲတဲ့မောဟကြီးခင်းပြီးဆိုလို့ရှိရင်ကျိုးနာမြတ်ခင်းပြီးဆိုလို့ရှိရင်သူ့လိုလိုက်ပြီးတော့ မှားဖို့ရအတွက်ပေါ့လေခွင့်လန်းသိသိရှိတာ။ကောင်းတဲ့ကုလသီတာအပြုအမူတွေပေါ့လေဖြစ်ဖို့ရအတွက်လမ်းရောက်ပြီးဖွင့်ပြီးတော့သုခိတအရင်အစဉ်နဲ့ဖြစ်တော်တယ်။ဒီကသုခိတ၃ပါး၃မျိုးပေါ့။ကာသုခိတ၃မျိုးဒီသုခိတ၃မျိုးနဲ့မနောသုခိတ၃မျိုးပေါ့။အဲဒီ၃မျိုးကရှေ့ပိုင်းကတော့ ကိုယ်နဲ့နှုတ်နဲ့ရှောင်ရတာပေါ့ကောင်းတဲ့အလေးထားလေးရှိရတာနောက်ပိုင်းမနောသုတိတာကတော့စိတ်နဲ့ရှောင်ရတာပေါ့စိတ်နဲ့ရှောင်တော့ရှောင်ရတယ်ဆိုတာလည်းခုနသတိပဋ္ဌာန်ပါလာတာပေါ့နောက်ပိုင်းအဲလိုရှောင်နိုင်လို့ရှိရင်သုတိတာခေါ်တဲ့ဒီလာလမ်းကြောင်းကြီးအဲရှောက်ဖို့ရတဲ့ပေါ့ခုနဒီလိုက်ရင်ပါလာတယ်အဲ့ဒီဒီလိုက်ရင်က သူ့ဘဝနောက်ဘဝကိုရောက်တဲ့အစီအစဉ်ကသွားတယ်တကယ်နိဗ္ဗာန်ချမ်းသာရရေးရောက်ရေးအတွက်လည်းပဲအထောက်အကူကြီးအများကြီးရှိတော်နေတယ်ဒီမှာဒီတော့သူစိတ္တဉာဏ်နဲ့ပဲကောင်းတယ်ဆိုတော့ထေရှားတယ်သူတော့မပြည့်စုံသေးဘူးအခြေခံလည်းရှိပါသေးတယ်ဟုတ်ကဲ့လူတိုင်းဝိုင်းနဲ့မှနေတဲ့လူသားတွေဆိုတာ ကိုရှိတဲ့ပစ္စည်းသာအားဖြင့်ဆိုဆွမ်းနိုင်ကြမြဝေပြပြီးတော့စားဖို့ဆွမ်းနိုင်ကြမြသိကြမှုဒါလူဟုခုတွေပဲဒါလူသားတိုင်းနားလည်ရပါတယ်ဒီကတော့သာတရားချမ်းသာအောင်လူရဲ့ပစ္စည်းဒီဘက်ကပုဂ္ဂိုလ်ရတော့တရားချမ်းသာအောင်တရားချမ်းသာအောင်တစ်ခါကဆောင်ရွက်တယ်လို့အခြားတစ်ခါမှလည်း သူများမစော်ကားမိရအောင်ကိုယ်နဲ့နှုတ်နဲ့မစော်ကားမိရအောင်ထိတ်ချုပ်တဲ့နေရာတွေထိတ်ချုပ်ပြီးတော့ကောင်းတဲ့အလေးထားတွေဒါလေးတွေရှိဖို့လည်းလိုပါလားသူများစော်ကားကြည့်လို့လည်းအရာတွေပေါ့လေအဲ့ဒါတွေရှောင်နေရှောင်နေတော့သူတို့ကကြည့်လိုက်တာမရှိတော့ကိုယ်စိတ်ဆင်းရဲတာမရှိတော့အဲ့ဒါသူတို့ကကိုယ်စိတ်ဆင်းရဲအဖြစ်မတိခဲ့ရအောင်လို့ ကိုယ့်ကိုယ်ကိုထိန်းချုပ်ပြီးတော့သူဘာကိုကာကွယ်ဆောက်ရှောက်ဖို့လည်းဟိုတရားရှိပါတယ်။တစ်ဖက်ကလည်းချမ်းသာအောင်ကုကြီးတဲ့လူမှုကုသိုလ်အခြားတစ်ဖက်ကလည်းကိုယ့်ကိုယ်မှားရအောင်ထိန်းချုပ်ပြီးတော့သူဘာကိုမထိရအောင်ကာကွယ်ဆောက်ရှောက်တဲ့သီလကုသိုလ်ပေါ့။သီလအလေးကျင့်တွေဒါလေးတွေရှိပါတယ်ဆိုရင်အခြေခံကတော့ကောင်းသွားပါပြီ။ဒါပေမဲ့လို့စိတ်ကို တတိနဲ့မထိတ်ချုပ်ဘူးဆိုလို့ရှိရင်တော့ဟောတယ်နေလျှောလေးမှာစီရင်လျှောလေးမှာပေါ့လေဘောလုံးနှိပ်ချလိုက်တယ်လို့အစီတာဘာမှရှိမှာမဟုတ်ဘူး။သလိမ့်နဲ့နှိပ်သွားမှာပဲဒီမှာအထင်ကြီး။အဲလိုပါပဲစိတ်ကိုမထိတ်ဘူးဆိုလို့ရှိရင်တော့စီရင်လျှောဘောလုံးနှိပ်ချတယ်လို့ပေါ့လေ။ထိတ်နေသိပြီးတော့ဖြစ်တတ်တာပါပဲ။ဒီတော့ဒီကမ္မဋ္ဌာန်းသမားကြီးလမ်းကြောင်းကနေပြီးတော့ ခြေတစ်ခုလောလာတာအဲဒီလမ်းကြောင်းကိုလျှောက်စိတ်ရေကြအောင်ပြလိုက်တာကြီးပါလေအဲဒါကြတော့သမထယာနခေါ်တယ်သမထသမထရင်းလို့ခေါ်တယ်အဲဒီတစ်ခုခါကြည့်ရပါလေအဲဒီလိုသမထနည်းနဲ့အသုံးမပြုဘူးဆိုရင်ဒီဝရဏတရားတွေကစိတ်ကြော်နေတဲ့အချိန်ကလွယ်ရင်တန်တဲ့အချိန်ကြီးမှာတော့ ကလေးစားဖြစ်နေတာပါပဲတစ်ခုပြီးတစ်ခုဟာနားရအားရမရှိပါဘူးဝရဏဆိုတာကဟန်တာတရားတွေလို့ခေါ်ပါတယ်ဟန်တာဆိုတော့ဘာလို့ဟန်တာလဲဆိုတော့သူရှင်းတန်ရှင်းတဲ့အပြုအမူတွေခုလိုတရားတွေကိုသူကဟန်တာတယ်သူဖြစ်နေတဲ့ကာကအမှန်တကယ်ရှိစေတသိက်နဲ့ကုသိုလ်ဖြစ်ခွင့်ရအောင် သူတို့နေရာယူထားတယ်သူတို့ဖြစ်နေတဲ့အခါမှာဆိုရင်သူကကြည်လင်မှုဖြစ်ခွင့်ရတယ်စိတ်ကိုငြိမ်ရအောင်ပြုလုပ်တတ်တယ်ဟွန်းအဲဒီလိုငြိမ်ရတဲ့စိတ်ကြီးတစ်စီဖြစ်နေရင်တော့စိတ်ကကြည်လင်မှုမရတော့အတိပညာကိုလည်းပဲအရှင်းမပေါ်ရအောင်လည်းပဲသူကလုပ်တတ်တယ် တကွအတိပညာရှိထားနေလာတော့မှစိတ်ဓာတ်တွေရှိထားနေလာတော့မှအဲဒီအတိပညာတွေကိုလည်းပဲရှိရအောင်လည်းသူကပြုလုပ်တတ်တယ်။ဒီဝရဏဆိုအဝရဏအိတ်ဆုတားရပြီးတော့အာသတိရိသဆိုတာပါလေ။ဉာဏ်အောင်ပြုလုပ်တတ်တယ်အတိဉာဏ်ကိုလည်းရှိရအောင်ပြုလုပ်တတ်တယ်လို့ဆိုရတယ် လူတွေဆိုလို့ရှိရင်ဒီသမထဆံပြင်းတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်အချိန်ကြီးပေါ့လေဒီဝလ၅ပါးတွေကပထမဆုံးကမိသနာဒီဝလဆိုတာအရင်ကောင်းတွေပေါ်မှာတွေ့တာနဲ့မောမှုကာမပုံသားဆိုတော့အများသောအားဖြင့်လူကြီးစရာကာမဂုဏ်အာရုံမှာပဲ နဲ့မောတာအချိန်ကုန်တာများပါတယ်တခါတခါမှမကျေနပ်စရာနဲ့ပေါ်ပေါက်လာပြီဆိုရင်ပေါ်ပေါက်လာလို့ရှိရင်စိတ်ကစီဆုံးမုန်းကျိုးတဲ့ဇာပဒနိဗ္ဗာန်နမောတဲ့လောဘတွေဖြစ်လာလို့ရှိရင်လောဘဖြစ်တဲ့ကုသိုလ်စိတ်ဖြစ်ခွင့်ရအောင်ဒီကတားလိုက်တာစိတ်လည်းညင်ညမ်းသွားတာလောဘဖြစ်နေလို့ရှိရင်အသိညာအသိမှလည်းမရတော့ဟွန်း မကျေနပ်ကြတဲ့တွေ့လို့ရှိရင်မုန်းတဲ့ဒေါသရက်စက်တဲ့ဒေါသဆိုတာစိတ်ရဲ့စိတ်ကိုမုန်းရနေတာလေအဲ့ဒါကြီးဖြစ်လာလို့ရှိရင်လည်းဒေါသဖြစ်တဲ့ကုသိုလ်စိတ်ဖြစ်ခွင့်ရတော့သူကတားပလိုက်တာစိတ်ကညင်ညမ်းတော့အသိဉာဏ်နဲ့လို့ဖြစ်ခွင့်ရတော့ဒီကသီလမိတ်ကအခုလိုတရားတွေအထုတ်တဲ့အခါမျိုးမှာစိတ်ကထက်တဲ့တဏှာမရှိဘူးလေ။လွှဲချတက်ကြွမှုလည်းမရှိဘူး အေးစစ်စစ်ရုပ်ရဲရဲကြီးပါလေ။ညောင်လာလာကြီးဖြစ်နေတော့။ဆွာမဆိုတွတ်ဆုတ်တာ။ဆွာတွေကုန်ခါပြီးတော့စိတ်ကထောကအေးပြီးတဲ့ကတော့ပြစ်ခဲကြီးဖြစ်ပြီးတော့ပါလေ။လေးလာနေတာပါ။ဒီနာမိတာခေါ်တဲ့အဲ့ဒါကြီးတရားကြီးဒါတွေဖြစ်နေတာ။သူဖြစ်တဲ့အခါမှာလည်းလုံးကြတက်ကြဆက်လက်တဲ့ဖြစ်ပြီးဖြစ်ကုန်ရတော့။တာတာတော့တာပဲ။စိတ်ကငြိမ်ငြိမ်တော့တာ။ တခါတခါမှစိတ်ချိန်လာလို့ရှိတော့ဒုက္ခနဲ့လွတ်နေတာဥဒိစ္စကတခါတခါမှကိုမှားခဲ့တဲ့ဟာလေးတွေပြန်ပြီးစဉ်းစားပြီးလုံတာရတာပူဝါနာပါသူအချိန်ခါလိုက်ဆန့်ကျင်တဲ့လူကလေးတွေမလုခတ်ဘူးလို့လုံတာရတာလဲဒါလည်းဖြစ်တတ်တာပဲတခါတရံမှာလည်းပဲလက်ခံတဲ့ယုံကြည်တဲ့အရာနဲ့ဆက်ပြီးတော့ပေါ့လေသုံးမတန်ကြီးအမျိုးမျိုးတွေလည်းဖြစ်တတ်တာပါပဲ သမတတရားတွေရှိရှိကြအောင်တော့မှဒုလောဒုလောနဲ့မဝေခွဲနိုင်တာတွေလည်းရှိနေတာအလဲလည်းလည်းဖြစ်နေတာဟင်းအဲသမထဆိုတာကတော့အဲ့ဒီလိုဆန့်ကျင်တဲ့ကုသိုလ်တွေကိုပိတ်ဆို့ဟန်တာပြီးတော့မြင်ရအောင်ပြုလုပ်တတ်တဲ့အသိဉာဏ်လုံးလဲတတ်တဲ့တရားတွေကိုငြိမ့်စီတာအဲဒီဆုံးရှုံးမှုရှိရတဲ့ဒါတို့ငြိမ့်မှုပြပြရှိတဲ့သဘောကို သမထလို့ခေါ်ပါတယ်ပစ္စနိကသမီးပစ္စနိကသမီးသမီးကြီးကြီးသမထောလို့ခေါ်တယ်ကုသိုလ်ရဲ့ဆိုင်ရတဲ့အဟန္တာမြင်ရစေတဲ့တရားတွေကိုဟမ်ဆုရှားမှုခင်းလေးရည်သက်စေတတ်လို့သမထလို့ခေါ်ပါတယ်လို့ဆိုပါတယ်။ဒါကသမထရင်တက်တဲ့ကတော့ လေးပေါင်းစုံရှိပါတယ်သူသမထတက်တဲ့အာထုတဲ့ပုဂ္ဂိုလ်တွေမဟုတ်တော့အဲ့ဒါတွေကိုခြေကျန်းကျပြောဖို့အချိန်ကြီးရပါဘူးလေးလေးကြည့်အောင်ရတော့ပြောပါပါသမထကြီးလိုက်တဲ့ပုဂ္ဂိုလ်ကအာနာပါနပဲဖြစ်ဖြစ်သုံးဖို့အတူတတိုင်းစသည့်အာရုံတစ်ခုပဲဖြစ်ဖြစ်ပါလိမ့် အဲဒီခုခုတည်ဆောင်ပြီးတော့ရှိရပါတယ်ဆိုကြပါစို့ပထဝီအတိုင်းဒီအဝဝိုင်းပေါ်အဲဒါလေးဖန်ပြီးတော့အဲ့ဒီအာယုံနဲ့စိတ်နဲ့တစ်စီတက်နေအောင်ပေါ့လေအဲဒါရွယ်စုရပါတယ်စိတ်ကလည်းဆိုရပါတယ်ပထဝီပထဝီလို့ကျေစုလို့ကျဲသွားပြီဆိုလို့ရှိရင်ကိုယ်ဖမ်းတဲ့အာယုံနဲ့ စိတ်လည်းကဖုတ်တက်တကယ်ဆိုဖြစ်သွားတယ်ဖုတ်တက်နေတယ်ဆိုရင်ထိထိမိမိဖြစ်သွားတာလားအဲ့ဒါမှရွယ်စည်းတဲ့ကဆိုင်ကတစ်မျိုးဟိုကမှားတဲ့အာယုံနဲ့တက်ပြီးတော့ဖုတ်တက်တကယ်ဆိုဖြစ်သွားပြီးထိထိမိဖြစ်သွားတာကဆိုင်ကတစ်မျိုးရွယ်စည်းတဲ့ဆိုင်ကတော့ဥတ္တဆိုင်ဆိုင်လို့ခေါ်ပါတယ် တိတိပိပုတ္တတကဆိုဖြစ်နေတာဝိသကသံလင်ခေါ်ပါတယ်အာယုံနဲ့တက်ပြီးတော့ပုတ္တတကဆိုမြဲလို့ရှိနေလို့ရှိရင်စိတ်ကလည်းမနှက်မနှက်ရှိနေလို့ရှိရင်အဲဒီဝိတဝိစာရပါတဲ့စိတ်ကလေးတွေဖြစ်နေတော့တာဝိတဝိစာနဲ့ရှင်တွဲတဲ့စိတ်ကလေးတွေဖြစ်နေတာအဲဒီစိတ်ကလေးတွေစဉ်းစားရမယ် ခလစ္စနာနိဝရဏပါဒနာမပါဘူးအဲ့ဒါကိုဗျာခန္ဓာစာဇာငါသုံးပုံစာရင်ကဒီကပြောင်းလုံးလိုက်တာဇပါရနိဝရဏစိတ်တိတ်စိုးမုံရိုးရတယ်ပါလားအဲ့ဒီဖြစ်နေတဲ့ခိုက်တာမပါဘူးမဖြစ်ဘူးအဲဒီမှာစိတ်နဲ့ရွယ်စုပြင်းနေတော့စိတ်ကလှုပ်လှုပ်ရှားရှားလေးဖြစ်နေတော့စိတ်ကပွင့်ကားနေတယ် ခိနမိတဆိုတော့စိတ်ကကျုပ်ပြီးတော့ငုံသွားတာပါအခုရွယ်စည်းချက်ကရည်စည်းရည်စည်းချက်ကလေးကပါရစိတ်ကပုံကံကလုပ်လိုက်ရှာရှာလမ်းလမ်းဆန်းဆန်းလေးဖြစ်သွားတယ်ဒါလည်းတိုက်ပြီးတော့အထူးသဖြင့်ခိနမိတကိုပြင်သွားတာဟွန်းဒါတိုက်ချစားတာခိနမိတလည်းမပါဘူးသီလမေတ္တာကျင်းတဲ့စိတ်ပေါ်တယ်ပဉ္စိမစိတ်သီလမေတ္တာကိုပယ်လိုက်ရမလား ညောင်ညောင်လုပ်လိုက်တယ်ရွယ်ပြီးတော့ဆက်ပြီးတော့အောင်နဲ့ပုဒ်တတိကလေးဖြစ်လို့ရှိရင်ဒီပုံမှာစိတ်ကလေးကကတ်နေတာဘယ်မှမပြေဘူးအဥဒိစ္စမရှိတော့ဘူးပေါ့အဲဒီခိုက်တာမှလည်းအမှားခဲ့တာလေဒီတော့ကိုကောင်းလာတယ်မလုံးမဲလို့လုံသားရတာလေအဲ့ဒါကြီးလည်းရှိတော့အဲ့ဒါကြီးလည်းခဲနေတာပါဘာလို့လဲမသိနဲ့ပုဒ်တတိကလေး တိတိဖြစ်နေတော့ဒါပါလဲဆိုတာဒီအာယုံပါလဲဆိုတာပေါ့သူလို့သူလို့နဲ့ဝေခွဲဖို့မလိုတော့မဝေခွဲနိုင်တာမရှိတော့ပုတ်တက်ပြီးတော့ဖြည့်နေသွားပြီဆိုတာဆံပြနေလည်းဆင်းသွားတာပဲဒီမှာဒီတော့အာယုံမသိနဲ့ကြက်အောင်လို့ရွယ်စုပြီးတော့တစေးဖို့ပုတ်တက်တဲ့ကဲဆိုတိတိဖြစ်နေပြီဆိုလို့ရှိရင်အဲ့ဒီဒီလိုလားတရားတွေကို ဆွေရှားမှုမရှိဘဲနဲ့ဒီကငြိမ်အောင်ပြုလုပ်လိုက်တာပါအဲ့ဒါသမထခေါ်တာပါဒီကစိတ်ကိုငြိမ်ရစီအောင်ပြုလုပ်တာတော့ဖြစ်တော့ဒီကငြိမ်ရမှုလည်းမရှိတော့ဘူးဒီမှာဟင်းအဲ့ဒါသမထဆံခေါ်ပါတယ်သမထရင်လို့လည်းခေါ်ပါတယ်သမထရင်အဲဒီသမထညာလား နောက်သောသောဘုရားကပြောခဲ့တဲ့ဆိုင်အာရုံမှတ်စိတ်နဲ့ကြည့်ပြီးတော့ခုလက်ဒီကိစ္စအဖြစ်များရင်စိတ်ကကြီးလာတော့စိတ်တရားရဲ့ပြည်ပြည်တွေဖြစ်လာတယ်ပြည်ပြည်ဖြစ်လာပြီဆိုလို့ရှိရင်ပျော်ရွှင်တယ်လို့ဒီရတရားကလည်းချမ်းသာပါလေပြည်ပြည်အားကိုဖြစ်တယ်လို့ရတဲ့နဲ့ချမ်းသာပါလေတည်ငြိမ်မှုတွေလည်းဖြစ်လာတယ်ဒီမှာ အဲ့ဒီလိုကြီးနေပဲဆိုင်ငံ၅ပါးနဲ့ပြည့်စုံတဲ့ပရိပဒါဆိုတာဖြစ်တယ်။နောက်ဝိတဝိသတာကြီးတွေ့ပြီးတော့ဒုတိယသာဒီကြီးတွေ့ပြီးတော့တတိယသာဒုက္ခကြုတ်ပြီးတော့ပေါ့လေဥပ္ပခါနဲ့ဧကဂရာသုဒ္ဓဆံပေါ့လေသုဘလောကိဆံလေဒီမှာတစ်ဆင့်ဆက်ပြီးတော့အရုပဆံလေပေါ့လေဖြစ်လာတာအဲ့ဒီဆံရဲ့ဟာအင်္ဂါတွေကောင်းလို့ ညီကြီးကလည်းတောင်းတင်းသွားပြီဆိုလို့ရှိရင်အဲ့ဒီရင်ရှိတဲ့ပုဂ္ဂိုလ်ဟာဆရာဆရာကကျမအချိန်မှာစစ်တမ်းရှိရှိနဲ့နေရတယ်အဲ့ဒီလိုအကျိုးတွေရပါတယ်ဘာဖြစ်လို့လူပုံနတ်ပုံလည်းသူကတက်တန်းရှိရှိနေနိုင်တယ်ဆိုတဲ့အချက်ကိုတော့သံဃာများကတော့ပြသတာတော့မရှိပါဘူး။ဒါပေမဲ့လို့ သိပ္ပံနည်းနဲ့ပေါ့လေရှင်းပြပြလို့ရှိရင်တော့သက်ခံနိုင်တော့ချက်ရှိပါတယ်။အဲဒါအခွင့်အရေးလို့ရှိရင်တော့အဲဒီသိပ္ပံနည်းနဲ့ဆက်ဆက်ပြီးတော့ပြောပါမယ်။ဆာရီဖြစ်နေတဲ့အခါဇာဝေစားနေတဲ့အခါကမ္မစနာအစရှိတဲ့နိဗ္ဗာန်တရားတွေလှုပ်ရှားမှုရှိလို့လှုပ်ရှားမှုရှိရအောင် သတရားကလည်းနေစီတယ်နေဝတ်စီတယ်အေးချမ်းစီတယ်ဆိုတဲ့အဓိပ္ပာယ်ပေါ့သတရားကသိချမှုဖြစ်ပြီးတော့နေတဲ့အေးချမ်းအောင်ဖြစ်လို့တဲ့သဘောရှိတယ်လို့အဲဒီအေးချမ်းတဲ့စိတ်ကလေးတွေတစ်စိတ်နဲ့တစ်စိတ်အားကောင်းပြီးတော့အဆင့်ဆင့်ဆင့်ဆင့်လေးလက်တဲ့သဘောလေးတွေပေါ့ဒီပို့ပြီးတော့အေးတဲ့အေးလာလို့ရှိရင် အဲ့ဒီစေတနာကဆိုင်ရာဘုံမှာကြာကြာအဲတက်တန်းရှိပါတယ်ရုပ်တုကြီးကြီးတွေဟာအပူအေးရဆုံးနေပြီးတော့ဖြစ်နေတော့သတိတွေပြီမယ်လို့ဒီကနေ့ထည့်ထားလို့ရှိရင်တော်တော်လေးခံတယ်တော်တော်လေးကြာကြာခံတယ်အေးလေးကြီးပို့ပြီးတော့ခံနေတယ် ဒီတုံရအောင်ဒီကလေး180 190အထိအဲဒီလိုအရေးနဲ့များတွေ့ပြီဆိုလို့ရှိရင်ရုပ်ထုတွေမှာရှိတဲ့မူလကျုပ်တွေကငြိမ်ကြသွားတာပဲသိအေးသွားတာပဲအခါဝချင်းနဲ့ဆိုတာလေ့လာကြပါအဲဒီခါဝချင်းနဲ့နီးတဲ့ရုပ်ထုတွေကိုအဲဒီအေးနဲ့ထိထားလို့ရှိရင်တာရှိခံလို့ပါပဲ ဒီဝရဏအပူဓာတ်တွေကိုလှုပ်ရှားအပူဓာတ်တွေကိုသူကမြင်တဲ့အောင်ဇာန်ကပြုလုပ်ထားတော့အဲ့ဒီဇာန်အရှိန်နဲ့ဆရာဘုံဘုရားမှာပေါ့လေတက်တန်းရှိရှိအေးလို့နေနိုင်တယ်ဆိုတာပေါ့လေအဲ့ဒီဆက်ဆက်ပြီးပြောပါလားဒါကဒီဒီဆရာရှင်းလင်းပြမယ်ဆိုရရပါဒါမှမဟုတ်အဲ့ဒါကြီးတော့ရှင်းလင်းမပြနိုင်တော့ပါဘူး။ဘာဖြစ်လဲဆိုတော့ဒီမှာသမထဆံကို သမထရေကိုအဓိကပြောချင်တာမဟုတ်ပါဘူး။သမာဓိရေဝိပဿနာရေစသည်အဲ့ဒါတွေအဓိကပြောချင်တာပါ။ဒီနေ့တော့ဒါတော့လည်းမပြောကြဘူးလေ။ Next day သာဓုသာဓု